ဒီကပါတိပါဏနာတုတ်ပုတ်တိကအချင်းချုပ်ပေါ်ပြတဲ့စကားပိုက်ကလေးတွေပေါ့ဆက်ဆောင်ရဟောတော်တဲ့ဟာလေးစပြီးတော့ပြသွားပါတယ်ဒါတော့ပါဠိတွေကတော့အခုမှထုတ်ပြတော့မှာတော့အဲဒီအဆုံးအမိတိုင်းပဲ ယောဂီများရှုမှတ်လာရတာပါပဲသိတော့ဆန်းလာမဆန်းလာပါဘူးအဲဒီကအဲဒီသုထံ၄မျိုးကအာယု၄မျိုး꿰တဲ့အတွက်သတိပဋ္ဌာန်ကလည်း၄မျိုး꿰သွားတာကာယခေါ်တဲ့ရုပ် စုကတမျိုးကောင်းဆိုခံစားမှုဝေဒနာကတမျိုးစကုစိတ်ကအနေနဲ့ပြောပြီးတမျိုးပြောမျိုးကြောင်းအစရှိတဲ့အထွေတွေဓမ္မကတမျိုးပေါ့ဒီလေးမျိုးပါဒီအာယုလေးမျိုးပွဲတဲ့အတွက် စတိပဋ္ဌာန်လည်းပဲ၄မျိုးခွဲတော့ကိုယ်ပေါင်းကိုသူဖြစ်တဲ့အတိုင်းအပြတ်မလားရှုလို့ရှိရင်ခန္ဓာနိဗ္ဗာန်စတိပဋ္ဌာန်ခံစားမှုဝေဒနာတွေကိုလည်းပဲသူခံစားရတဲ့အတိုင်းမပြတ်မလားရှိမှလို့ရှိရင်ဝေဒနာနိဗ္ဗာန်ပါဒီကုသိုလ်ကြံစည်တွေဖြစ်တိုင်း ရှိရတယ်ဆိုလို့ရှိရင်လည်းစိတ်တော်လေးပါဆက်စည်းပဋ္ဌာန်။ဒီကြောင့်အစာရှိတဲ့ထွေရာရာသဘောဝီရတွေပေါ်တိုင်းပေါ်တိုင်းပေါ်ဓမ္မတတ္တရှိမှတ်တာ။ဓမ္မနုပါဒနာသိပဋ္ဌာန်တော့စိတ်ဓာတ်၄မျိုးခွဲတော့တယ်။အာယု၄မျိုးခွဲနေတဲ့အတွက်သတိပဋ္ဌာန်လည်း၄မျိုးခွဲရတော့တယ်။ ဆိုတာလေးကိုရှင်းစွာနားလည်ထားပါကာယဆိုတဲ့ဟာတော့ပေါင်းပါပဲအပေါင်းဆိုတာစိတ်စိတ်ဒီဟောဒီတလျာထဲမှာစုဝေးပြီးတော့စုပြီးတော့နေတာကိုပဲအပေါင်းပါပါဘာလို့စုနေကြလို့ဆိုတော့ သံဃာဝန်ကြီးရှိသည့်ဒီတော့အရေးစသည်ပေါ်လေခုနောက်အထိမာကျော်ပြော့ပြောင်းတဲ့ပထူဇတ်တွေလွန်ခဲ့တဲ့ဟာရောဒီတိုင်းအဲ့ဒါကြီးရှိနေတယ်ကြည်ကြည်တလိပ်ကြီးတွေးချေအစီကဲရည်ကြီးကြီးတန်တွေးနှက်အစေးကျင်နေသလိုဒီပြောတဲ့သဘော စိတ်ကတဲ့သဘောတွေပါအဘောဓာလွန်ခဲ့တာကစေခုရှိပါတယ်ဆယ်ဆယ်ခုလောက်ရှိတယ်စီကြီးတလိပ်ကြီးပေချွေအစီကဲရဲ့ကြီးကြီးတလိပ်နှစိတ်ချင်းနဲ့၁၂ခုရှိတယ်အဘောဓာလွန်ခဲ့တယ်အားလုံး 30နဲ့2ပါးပေါ့လေ30နဲ့2ပါးအစိတ်ပိုင်းပေါ့လေဖြေရှားတာလေအဲ့ဒါကြီးဆုတ်ဆုတ်ကြကောင်းတဲ့အရာတွေပဲဒီဆုတ်ဆုတ်ကြကောင်းတဲ့အရာတွေစုပေါင်းပြီးတော့ဖြစ်နေတာကိုပဲပါဠိလိုကာယဗမာလိုကတော့ဆုတ်ဆုတ်ကြအရာတွေစုဝေးပြီးတော့ဖြစ်နေတာဆရာရုပ်ပိုင်းဆရာတရားတွေပေါ့ ဒီပထဝီနဲ့အာဘောမာရောကြော်ပြောင်းတဲ့ပထဝီစိတ်ကကျိုစီးတဲ့အာဘောဒီကူအထင်ရှားဆုံးပဲသို့တော်သူတို့ကလည်းပဲပူလိုက်ရွေးလိုက်အေးလိုက်ပေါ့လိုက်ဆိုတာဒါရှိတယ်ဒီတော်လည်းပါပါလေသူကတော့ဟင်းသတိကိုယ်ဝိတက္ကရာကဆရာကြီးဝန်တော်လေးရှိပဂတိကိုယ်ဝိလည်းများတာ ဒါမျိုးတွေပေါ့အပြင်းထန်ပူလောင်တာတရားလေးတရား၆ရှိတဲ့အချိန်ပေါ်လေးရောပါလေပြင်းထန်ပူလောင်တာစားတဲ့အစာတွေကိုခြေရအောင်ချက်ပြီးတဲ့အငွေဓာတ်ပေါ်လေးတော့ဒါကိုလေအဲ့ဒါကြီးအပြီးပြုပြီးတော့ပထဝီဓာတ်ကိုအပြီးပြုပြီးတော့ဖြစ်နေတဲ့အငွေဓာတ်တည်သောလည်းပဲပါပါတယ် ဒါမကင်းကောင်းတဲ့အရေးနဲ့ပါသွားပြီဒါကြီးကျက်ဓမ္မရှူလေးဆိုင်လေးပြီးတော့ဆိုဥတွင်းဝမ်းပါလေးဥတွင်းမှာရှိတယ်လေဥပဝမ်းတွင်းလေးပြီးတော့သက်သက်ဝင်သက်လေးဒါကြီး အဲ့ဒီလူတွေရှိပါတယ်ဒီမှာ၄၆ရိုးတော်မှာပါလေ၆ရိုးလည်းပဲဒါရောက်ရလို့ဆိုတာဖြစ်ပေါ်နေတာပါပဲပြီးတော့ကိုယ်အစိတ်ပိုင်းကြီးလှုပ်ရှားတဲ့အခါမျိုးမှာလည်းပဲစိတ်ကြောင့်ဖြစ်တဲ့အင်္ဂါမိကမိသားစုတွေပေါ့လေအင်္ဂါစိတ်ပိုင်းတွေမှာစိတ်ရှိတဲ့ ပြန့်နှံ့ပြီးတော့သွားတဲ့လေပေါ့အင်္ဂမိကနိဒာတွေလေ6မျိုးရှိပါလားအလုံးအဒီက10မျိုးနဲ့ပေါင်းလိုက်လို့ရှိရင်ပထဝီအဘောတိသောဝါရောတတိယ40နဲ့နှစ်မျိုးရှိပါတယ်ဒီမှာ။အဲဒါဒီပေါင်းစပ်နေတဲ့အောင်ပါဠိလိုကာယလို့ခေါ်ပါတယ်။ ကိုယ်ရေကပထဝီ20ပေါ့လေဒီလိုတွေကမာကျောတာရှိတယ်လို့သူ့ဤနည်းနဲ့လည်းရှိတာပဲကျန်တဲ့နာရှိတယ်လို့နည်းနဲ့လည်းရှိတာပဲဆံမီမွေးရေးရှိတဲ့ဒီသွားအရေးသွားပေါ့လေဒါမာကျောတဲ့တက်ပြီးပေါ့လေ ဒီလိုဒီသွားကြည့်လို့ရှိရင်မကြောတဲ့သဘောတွေ့တာပဲစံတတ်တဲ့သဘောတွေ့တာပဲတွေ့မကောင်းဘူးဒီလိုဘာလို့လဲအဲ့ဒါလေးသွားပြီးတော့ကြည့်လို့ရှိရင်မြင်ရတာပဲမြင်ရတဲ့ဟာမကြောစံတတ်တဲ့သဘောနဲ့မြင်ရကျိုးဤတဲ့သဘောကိုလည်းဒါလည်းအဲ့ဒါဒီဒါပဲရှိတော့ပါလား အယုံကြည်သာကွဲနေပါလို့မှာတော့ပထဝီဓာတ်ကြီးပေါင်းစုနေတာပဲဒါတကယ်ရှိအဟုတ်ရှိနေတာပဲဒီဟာတွေကရရှိအဟုတ်ရှိတဲ့ဟာတွေကိုအရှိအရှိတိုင်းသိရအောင်ဆိုပြီးတော့ဒီဟာပေါင်းလိုက်ပြင်လိုက်သိရှိလိုက်စိတ်တိုင်းကိုယ်လိုက်ဆန်လိုက်ကောင်းနေတယ်ဆိုရဲလမ်းနဲ့ခြားတိုင်းပေါ်နေတာလေ။ ခဲပြီးတော့ရှော့ရတယ်။ဆက်စုပါများလို့တိကမာတိအားကြည့်လာလို့ရှိရင်တကယ်အရှိကိုသိလာတာပဲ။ပုံစံနာကြီးကဖုံးထားတော့သူကမကော်ပဲဖြစ်နေတာပေါ့လေ။နောက်ပုံစံနာကြီးလွတ်သွားတဲ့အခါကျတော့တကယ်အရှိကြီးသိလာတာပါပထဝီဓာတ်ဆိုမာကျော်တာလေး။ ကျန်တဲ့နာရီကြွယ်ရင်းရနာရီဒါသိကြတာဒီမှာကဆူဆွတ်တာလေရေဒီပါရီကြားတဲ့အခါနာရီတော်ပါရီကြားတဲ့အခါဒီသရိုးကြီးနှစ်ကြီးပါလေဟောရတာလေချိုးကြီးယူတဲ့အခါပါကိုယ်ရဲ့အရေးကြီးဆွတ်တဲ့အခါပါရေဓာတ်ကြီးသင်္ချာတာအဘောဓာတ်ခေါ်ပါတယ် ဒီလိုကိုယ်ထဲမှာစိတ်ခက်ကဖြစ်တာလေအဲဒီမှာဒါအဝရတိသိရှားပါတယ်သူတော်သူတော်တွေ့ကြည့်လို့မရဘူးအဲဒီပေါ်ကိုပြီးနေတဲ့အငွေ့တက်ပေါ်လေဒီတော့ကရိုးရိုးပဂရိခုံဝေးပဂရိခုံဝေးဆိုလို့ရှိရင်ကိုယ်စနစ်ဒီဂရီပေါ်ဒီပါလိမ့်ရှင်ဆိုတော့အဲဒီငွေတော့ နည်းနည်းလေးများလာဖြစ်တရားတရားဖြစ်တရားနဲ့ဆိုရင်နည်းနည်းလေးပူလာတာဟမ်ဖောက်ပြန်လာတော့အဲတရားလေးတရားဆောက်ကြည့်လို့ရှိရင်စိတ်ကိုပူလာတာပဲကွာအဲလိုမျိုးပေါ့အဲလိုလေးအပြောင်းလို့ရှိတော်တယ်သူဒုတိကိုဝေးရနေရောစားတဲ့အစာစားရုပ်အစာရင်းလေးရောက်သွားပြီဆိုလို့ရှိရင်အဲလိုလေးကြည်ရအောင်ချက်ပြီးတဲ့အပူဓာတ်မျိုးပေါ်နေတော့ ရှိသောကလေးမျိုးပေါ့အမှားတော့လေးမျိုးပွဲနေပါလို့အငွေအငွေတတ်ပါပဲအပူငွေလည်းရှိတယ်အနှွေးငွေလည်းရှိတယ်အေးငွေလည်းရှိတယ်ကိုယ်ထဲမှာဘာလို့ရှိသေးပါလဲဒီကတော့ဒီရာဝတ္ထုတွေကိုသူကနှုတ်နောက်အောင်သူကပြုလုပ်ပေးတဲ့သဘောရှိပါလားအတေတော့လေးမျိုးပေါ့ ဒီစလေးကိုတပေါင်းလေးယူလိုက်လို့ရှိရင်အငွေ့တက်တပေါင်းလေးတစ်ခုပါပဲခုနပထဝီဓာတ်တွေကလည်းတစ်ခုလေးယူလိုက်လို့ရှိရင်ပထဝီဓာတ်တစ်မျိုးပါပဲဒီကတော့ဟွန်းအဘောဓကလည်းဘယ်လောက်ပဲစနေမျိုးကွဲနေလို့ပဲလို့ဟွန်းသူကဖြစ်ရှိတယ်အရေးကျော်တယ်ယူရှိတယ်ကတ်ရှိတယ်ဆိုတာတစ်ခုပါပဲဒီကတော့အဘောဓက ခွာရောလည်းပဲထောက်ခံတာတယ်တောင်းတယ်တင်းတယ်လှုပ်တယ်ရွေ့တယ်ကြွတယ်ကြွတယ်မွားတယ်ဆိုတာဒါလည်းအကြီးစားကွဲနေတာမှာတော့တောက်တင်းလှုပ်ရှားတဲ့ဝါရတပါပဲပေါင်းလိုက်လို့ရှိရင်အစိတ်ပိုင်းတွေကလေးတွင်နဲ့နှစ်ပိုင်းရှိနေပါလို့ပေါင်းလိုက်တဲ့အခါကျတော့တစုတိုးရဲဖြစ်သွားတာပါပဲအဲ့ဒါဒီကိုပါဠိလိုကာယလို့ခေါ်ပါတယ်ရုပ်အစုဝေတဲ့ ပထဝီဓာတ်နဲ့သောတိရကမှာကြောတယ်ဆိုဤမိညာနဲ့ဟွန်းပြီးတော့အငွေ့နဲ့သွားထိတဲ့အခါတစ်ခါတစ်ခါပူတယ်တစ်ခါတစ်ခါနွေးတယ်တစ်ခါတစ်ခါအေးတယ်။ဟောရုံးနဲ့ဒီလိုရှိတောင်းတယ်ကျင်းတယ်လှုပ်တယ်ရွေ့တယ်ဒါတွေပေါ့။အဘောတော့ကတော့ထိလို့မရဘူးသူကတော့တိမ်ဝဲတယ်။သို့တော့ကိုယ်ထဲမှာတော့မာခဲခဲကြီး ဆိုဆွတ်တဲ့စာလေးပါဓမ္မခေယိဆိုမာရပထူရောခဲတာကအာဘောခေါ်ပါတယ်ပူခဲခဲကြီးတင်းခဲခဲကြီးအေးခဲခဲကြီးဆိုတာဟောတယ်ကိုယ်တည်းကဒီအာပထူတေသောနဲ့ဆက်ပြီးတော့ဟောတယ်ဖွဲ့စည်းတာလေးတွေခဲတာလေးတွေဟောတယ်ဆရာလေးတွေကြည့်ရပါတယ်ဒီကတော့ဒါအဲတည့်ရတော့သူ့ကို အတိရောသူ့ရည်တတ်တခွဲပြီးလို့မရဘူးဒီစားချီစားတဲ့ဘုဒ္ဓယုတ်တည်နဲ့တွဲပြီးတော့ကြည့်ရတယ်ဒီမှာတောက်ခဲရည်တင်းခဲရည်ဆိုတာပေါ့လေဟိုထိုင်ပါများလို့ရှိရင်ကျော်ဒုက္ခိရှုစားရတော့လေတောက်ခဲရည်တင်းခဲရည်ဆိုတာအဲ့ဒါတွေချီစားရတယ်ဒီမှာတော့တွေ့လို့ရကောင်းရစကောင်းနဲ့ လက်ကြီးသုံးပါးတွေကတွဲပြီးတော့သူကတော့သိရပါတယ်သူ့ကိုသတ်သတ်တော့ခွဲကြည့်လို့မရဘူးလေအဲ့ဒါတွေတော့သင်ရှားပါတယ်အဲ့ဒါတွေကတော့အမာခံရုပ်တွေပေါ့လေဒီမှာအမာခံရုပ်အစုဝေးပါဠိလိုကာယမှာတော့ရုပ်အစုဝေးရုပ်အစုပေါင်းနေပါဒီတကြီးကတော့သုတ်တည်တော့မှာ သူကအခြေခံနေရာတရားရှိတဲ့လူကြီးတွေပါဠိကလာပြီးတော့လို့ဆိုတော့ရှင်းရောက်ရောက်လည်းဒီပေါ်ကြည့်ရတာပဲဆံရောက်လည်းဒီပေါ်ကြည့်ရတာပဲအနက်ရောက်လည်းဒီပေါ်ကြည့်ရတာရတာရောက်လည်းဒီပေါ်ကြည့်ရတာပဲအထီးခုလို့ဆိုတာတော့သူတို့ကိုယ်တိုင်ကတိကျလို့ရသွားတယ်ဆိုတော့ သူတို့ဖြေရလဲဖြစ်တယ်ဖြေတာလဲဖြစ်နေတာပဲသတ်ထိရှားတယ်ပြီးတော့မျက်စိရောက်မျက်စိကြည့်တာဒီပုံမှာပဲလာပြီးရတာပဲနားကြည့်တာနှာခေါင်းကြည့်တာရှားကြည့်တာကိုယ်ကြည့်တာဒါတွေပေါ့ဒီပုံမှာလာပြီးရတာပဲရုပ်ကြီးဆရာကြတော့ဤတဲ့ရုပ်ကြီးတာသင်ကြားတယ်လို့ဆိုတော့ ဒီခံရုပ်နဲ့ဒီရဲ့ရုပ်ဆိုတော့ဒီဟာရုပ်ကသိချတာဖြစ်တော့သူ့ကိုသတ္တဗုဒ္ဓဝိပဿနာပြီးပြီတော့ဆိုတော့တိုင်းပါလေသိချတဲ့အာယုအလိုက်ဒီတကြီးလေးပါလွယ်တာကိုစပြီးတော့ရှုမှရတယ်အဲဒီကလွယ်တာလည်းဝေယောဇက ကျန်တဲ့တတ်တည်တဲ့အချိန်စားဆုံးဖြစ်တာဘလို့ဝါယောတကိုဆိုစမှရတယ်ခုဖောင်းလာပြင်လာစာဝါယောတနဲ့ဆက်တာပဲနှကောင်းကဝင်လေထွက်လေဆိုတော့လည်းဝါယောနဲ့ဆက်တာပဲကိုယ်ကဆန္ဒစောင်းလာခဲ့တာကျွဲတော့လမ်းလာချတာဒါတွေလည်းဝါယောဒီအဓိကထိရှားပါတယ်ကျွန်တော်တို့ဆက်ဆောင်ရကိုယ်ရလည်းဒီဝါယောအဓိကထားပြီးတော့မှတ်ခိုင်းရပါပါ အဲဒီခုနပြောခဲ့တဲ့သံဃာမူကြီးအစရှိတဲ့အရာတွေကအများသားလေးအောင်လို့ကြည်တာထင်ရှားတဲ့အနေနဲ့ပေါင်းဆက်တာဖြစ်တဲ့အသေးစိတ်တွေပဲဆိုလို့ရှိရင်တော့အလကားအသေးစိတ်လို့ရှိရင်ခုနဓာတ်တွေပဲဖြစ်လာတော့ဓာတ်တွေပဲထင်ရှားတာပဲဒီဓာတ်တွေကတစ်ခုတစ်ခုပေါ်လေးစိတ်လိုက်လို့ရှိရင်မှုဝါးတွေဖြစ်သွားတာပဲဒီမှာချင်း ကိုယ်ရဲ့ကသားတစ်ခုကိုကိုဖြတ်ပြီးတော့ခြေလိုက်လို့ရှိရင်အသာအမြင်လေးတွေအသာဖက်ကလေးတွေအသာတုံးလေးတွေပေါ့လေစိတ်စိတ်မှာဖြစ်သွားတာအဲ့ဒါကြီးပေါင်းဆက်ထားတာပဲတို့ဤမျိုးနဲ့တက်တယ်ပဲပေါင်းဆက်ထားတာပဲဒီမှာအယိုးကိုစိတ်လိုက်လို့ရှိရင်မှုံမွားဖြစ်သွားတာပဲ ဒီမှာဇောတဲ့တတိပေါင်းဆက်ပြီးတော့နေတာပဲလို့ဓမ္မဝါလေးကြီးနှမုံစသည်အဲဒီကမျိုးမှာတော့ဖြစ်လို့ထင်ရှားသေးဘူးပေါ့ဒီအတန်လေးလောက်ထွက်သေးဘူးပေါ့ရလာလို့ရှိရင်မာခဲတဲ့တော်ကြီးဖြစ်လာတာသူခောက်ကြည့်အတန်လေးရှားတာပဲဆိုတော့အသားကြီးအကျော်ကြီးသူ့နေတဲ့ဟာကိုများလာလို့ရှိရင်ပုတ်ကြည့်အတန်ကြီးတာပဲဆိုတော့ ရှင်းရောင်လည်းပဲသူ့ဟာသူကောင်းလိုက်တဲ့ခါကျတော့အလိုလိုဖြစ်လာတာပဲအတန်လည်းအလိုလိုဖြစ်လာတာပဲအဲသူ့မှာအနတ်ဆိုတာလည်းပါလာတာပဲရတာဆိုတာလည်းပါလာတာဘာဖြစ်အရသာတခုကတော့ရှိတာပဲရဲတာနဲ့များတာဒါကခွာချတာပဲဒီမှာအဲဒါကအစိတ်တက်ကလေးလည်းသူ့မှာပါလာတာရှိနေအစိတ်ဆိုတာပါလေကိုယ်သတ္တတိလည်းပါလာတာပဲဒီမှာဆရာတော်ဒီ တတိလေးပါးအမိပြုလို့ဖြစ်တဲ့သဘောတွေပေါ့တဲ့နော်။ဖွင့်တယ်ရုပ်တွေပေါ့လေဒါလိုသင်ရှားရတယ်နော်။ဒါပြီးဒီမှာသဘောနဲ့အဲတိရအောင်ဆိုပြီးတော့ဘုရားနဲ့လည်းခွဲကြတာပါ။ကိုယ်တွေကအသားကြီးအကျော်ကြီးဆိုတာကျုံမှုငန်းလို့ကျုံမှုဟာအရေးတမကြည့်သေးလို့ရှိရင်အမှုငွားရည်တွေပဲ လောတော်ကြီးဆွလိုက်တဲ့ခါကျတော့တခုနဲ့တခုပူပေါင်းပြီးတော့လေကြောဤဖြစ်လာတာပဲ။ဟွန်းဒီအသားကြီးကြောကြီးဆိုတာလည်းပဲကြောကြီးအမုံမွှားလေးတွေပေါ့ဒီခဲနေတဲ့သဘောပါပဲတမ။တွဲနေတဲ့သဘောပါပဲတမ။ဆိုကြတဲ့တွဲထားတော့တမအဲ့ဒါလေးတွေရှိရတယ်။ ရိုးတဲ့ဆိုတာလည်းပဲအဲ့ဒါကြီးထောင်းလိုက်ခြေလိုက်လို့ရှိရင်အမုံတွေဖြစ်တာပါဒါကြီးကောင်းလိုက်တဲ့အခါကျတော့ဖွဲ့စည်းအောင်ဟောတဲ့ဆီစီလိုက်တဲ့အခါကျတော့တွဲခဲတော့ဒီမှာကျောင်းတဲ့တကြီးတွဲလာတော့ပဲဒီမှာတော့ပရိသတ်လုံးပဲဆိုတာသိချတယ်ဒီတော့ပထဝီဓာတ်ဆိုဖြစ်ဖြစ်အဘောဓာတ်ဆိုဖြစ်ဖြစ်ဒီသောဆိုပြီးဝါရောဆိုဖြစ်ဖြစ် ကိုယ်လည်းကရုပ်သဘောနဲ့သဘောတွေဟာအဲရုပ်သဘောတရားတွေဟာပြဲတာကြောင်းနေတာဖောက်ပြန်နေတာပဲအခုအေးရနေပြီးတော့ပူသွားတယ်ပူရနေပြီးတော့တခါရိုးတော်တယ်ရိုးရနေတခါအေးတော်တယ်ရိုးရိုးကြောင်းနေတာပဲတော့ဘာမှကြည်ရတာမရှိဘူး။ဆောင်းလို့သူတို့ကိုအနိစ္စလို့လည်းအနိစ္စတရားလို့လည်းခေါ်တယ်။ ဒီတည်ရတဲ့ဟာတွေကတော့အကောင်းလုပ်ပြီးတော့ဘယ်သူမှမသုံးပါဘူးဒီလွဲတာလို့သုံးနေရတာဒီမကောင်းတဲ့တွေပါတာပဲသူကတော့ဒါဒုက္ခဆိုတော့လည်းသူပဲအဲဒီပထဝီဓာတ်တွေမှာလည်းပဲခုနအတ္တဝါဒသမားတွေကတော့အတ္တရှိတယ်လို့ပြောချင်တာလက်တဆိုတာမပါဘူး တဲ့သဘောတွေသူကနဲ့သူပေါင်းစုပြီးတော့ပေါ့လေကျိုးတော်ဘောတိုင်းသွားနေတာပဲသူတို့ထဲမှာလည်းဇီဝအတ္တမရှိဘူးသူတို့ကိုယ်နဲ့ကလည်းဇီဝအတ္တမဟုတ်ဘူးမဟုတ်တာပါလေဆိုတော့ရုပ်ရှုဝေသဘောဓမ္မပဲဒါလို့ရှိတော့ရုပ်ဓမ္မပဲရှိတာပဲအဲအနတ္တဆိုတော့လေသူလို့သူတို့ပဲမတိကြီးကြီးပေါင်းစုပြီးတော့ဖြည့်ကြဖို့လို့ဒါတွေကို အပုပ်ဆိုးတွေပါပဲတစ်ချိန်ကျတော့ပုပ်ဆိုးတာပါမသိခင်လည်းပုပ်ဆိုးနေတာပါပဲတော့ဒါမတင့်တယ်တဲ့အနေဘောဒီအဆုဘဆိုတာလည်းဖြူပဲလူတူမှာအမိလေးရောက်အမိလေးကိုမှတ်ထားတယ်လို့ပေါ့လေမမြဲတာမဟုတ်လို့ဒုက္ခလိစ္ဆာဆိုတာလည်းဖြူပဲဆင်းရဲမကောင်းတာမဟုတ်လို့ဒုက္ခဆိုတာလည်းဖြူပဲ သူသဘောတိုင်းသူအကြောင်းတိုင်းဆန်လို့ဖြစ်နေတာမဟုတ်လို့အနတ္တဆိုတာလည်းသူပဲမသရိစာဆိုတာလည်းသူတို့ပဲကမှာအဲ့ဒီဒီကြောင်းလည်းခုလိုက်ပြီးတော့ဘောလေသူတို့ကအညီလေးမျိုးတတ်ထားပါလေနောက်ဆုံးဟာထုတ်ပြီးတော့အနိစ္စဒုက္ခအနတ္တဓမ္မတွေဆိုတာဘောလေအဲ့ဒီလိုတော့နားလည်ထားပါလေ ဒီကခုကာယေကာယလက္ခေဥဟတိဆိုတဲ့စကားစုမှာပါလေဒီကာယရုပ်ပုံကာယကနသုတ္တဝါဝါကြီးပေါင်းစုပြီးတော့ဖြစ်နေတဲ့ကာယဒီကြပါဆိုခုဖောင်းမှုပေါင်းမှုဆိုတာတောင့်တင်းလှုပ်ရှားတဲ့ဝါရောအဓိကပဲတောင့်တာတွေကျင်းတာတွေလှုပ်တာတွေရွေ့တာတွေပေါ့လေ ဒါလေတတ်တယ်ပေါ့မုံမောရရဲ့ဆိုပြီးတော့အများကြီးဒီခါကျပေါင်းစုပြီးတော့တောင်းပြီးလှုပ်ရှားတဲ့သဘောလေးဖြစ်လာတာဟွန်းရှူလေးရှိုက်လေးနဲ့ဆက်ပြီးတော့ပေါ့လေဒီဖြစ်လာတာဘုံဘောကတော့ရှူလေးနဲ့ဆက်ပြီးတော့ပိန်ဘောကတော့ရှိုက်လေးနဲ့ထုတ်လိုက်တဲ့ရေနဲ့ဆက်ပြီးတော့ဖြစ်လာတာပဲဒီကတော့သူလည်းပတ္တိယအကြောင်းလေးရှိပါတယ်ဒီကတော့ အဲဒီအကြောင်းတော့ထားပါအောင်ကိုလောလောဆယ်တော့တဘောကတော့ဖောင်းပေါ့ခိုက်သိမ်းပေါ့လေဖောင်းတယ်ဆိုလို့ရှိရင်ပိန်တယ်ဆိုလို့ရှိရင်ဖော်လေးရော့ချသွားတာပါလေဟိုဟာရောကပြောရတော့ဒါတော့ဖောင်းခုပိန်ခုပေါ့သဘောကတော့တောက်တဲ့လှုပ်ရှားကြည့်သွားတာတွေပဲဒါတွေပဲနာရီဟာ ပို့ပြီးတော့ကြောက်တယ်မမြဲတဲ့တရားတွေပေါ်လို့ပြောမမြဲတဲ့တရားတွေသူ့တော်တိုက်ပြီးဖြစ်လာတဲ့တရားတွေပေါ့ဖြစ်ပြီးတဲ့တရားတွေဓမ္မဆိုတာသဘာဝဆိုတာဆိုတာကာယမမြဲခြင်းသဘောပဲဖြစ်ဖြစ်ယုတ်ကာယပေါ်လိုက်ဖောင်းကာယပေါ်လိုက်ကာယ ानु ပါတိမငယ်စေရသဘောပဲလို့ ရှိရအောင်လို့သိဖြစ်တဲ့အတိုင်းဖောင်းတယ်လို့အပန်းမှာထပ်တရှိလျက်တဲ့ဘာဝနာရှိတဲ့အလေးအထားလိုရမယ်အလေးထားလို့ရှိအဒီအလေးထားကြီးရှိနေတယ်ဒါကကာယမရှိခေါ်တာပဲဟာပေါ်လာတဲ့ရုပ်အပေါင်းဟာဘောလေသူ့ပေါ်တဲ့အတိုင်းအမိလေးတက်တာပြီးတော့ဘောလေ ထပ်ထပ်အခါမှထပ်ထပ်ပေါ်ရောတယ်ထပ်ပြီးတော့ရှုနေတဲ့အလေးအဲဒီအလေးလေးလောက်ပါပါတယ်အလေးချင်းဟွန်းအဲလေ့ကျင့်လုပ်လို့ရှိရင်တော့လေ့ကျင့်တော့ရတာတဲ့အခါဖုံးတာပါပဲဆိုတော့လေကိုယ်ကိုယ်ကိုဆယ်ဆယ်နဲ့ကြည့်လာတော့တာပါပဲဒီအရာမျိုးဆို ကြည့်ရမယ့်အရာပဲဖြစ်ဖြစ်တုံ့ပြန်ရကြည့်ရမယ့်အရာပဲဖြစ်ဖြစ်ပါလေအလေးအကျင့်မလုပ်ဘဲနဲ့တော့ဘာမှမရဘူးဘာမှမလုပ်ဘာမှမရဘူးအလေးအကျင့်လုပ်ပါခုနကအနိစ္စရှိဆိုတာအလေးအကျင့်လုပ်ရတယ်ကောတခါလောက်လုပ်ရလည်းမရဘူးအမှုဆိုတာက ဆမထက်ထက်ခတ်ထက်ခေါ်လေးတစ်ခုပြီးတစ်ခုနားရအားတယ်ရှိအောင်မို့တစ်ခုပြီးတစ်ခုတတုပ်ပြီးတတုပ်ပေါ်လေးအဲ့ဒါလိုအလေးလောက်ပါလေသိချင်ရှိရပါအဲ့ဒီလေ့ကျင့်ကဘာကရကြတော့လို့ဆိုတော့ဒီအလေးချင်းရဲ့သဘာဝအထေကိုရပါလေလို့ဆိုမြတ်စွာဘုရားက အတ္တဝိသံပါစနစတိမာတဲ့ဒါလေးမိတ်ထားတယ်အတ္တတိဆိုတာကဟာဆက်ရှိရမယ်ဆိုတာပါပဲအထုတ်မှုရှိရမယ်ဆိုတာပါပဲဝိရိယရှိရမယ်ဆိုတာပါပဲဒါပါပဲလက်ကျင့်ပေးမှဒီအာရုံရှိလာတာကိုလက်ကျင့်ပဲဆိုတော့အလကား ကိုရီးယားကရှိတာတော့မဟုတ်ဘူးအပြင်းထူနေလို့ရှိရင်ဒီဝိရိယရှိတာမဟုတ်ဘူးဆိုဒီနေရာဌာနမှာအားစိတ်မှုကဆွေလုံးနေတော့အများကြီးရှိပါတယ်သို့တော့ဒီနေရာမှာမြတ်စွာဘုရားတုံထားတာအတိတ်ပဲသိရှိတော့တယ်အာတာပိယအာတာပဤလို့ခွဲလိုက်လို့ရှိရင်အာတာပဆိုတာအပူရခြင်းအထုတ်မှုဟွန်း တိုးချတက်ကြွရမယ်ဆိုအပူတကြီးရှိရမယ်အေးစစ်စမလို့ရဘူးတက်ကြွဖြတ်လိုက်ရမယ်ဒီမှာအဲ့လိုအားမျိုးပေါ့ဟွန်းအဲ့ဒီလိုနှုတ်ချတက်ကြွဖြတ်လိုက်ပြီးတော့အပူကြီးရှိပါမှာအေးစစ်စစ်အပြင်းကိုသူကနိုင်လားဒီလိုအပူကြီးမလုပ်လို့ရှိရင်အေးစစ်စစ်မနိုင်ဘူးသူကတော့ သူဆိုတာမျိုးတက်တော့တဲ့တာနဲ့ရေးသားခိုးခြင်းနဲ့အာမထုတ်ခြင်းဒီလိုရအကြည့်ကြီးပါတာအထူးသဖြင့်ဘုလိုတရားဆိုလို့ရှိရင်စာထဲမှာသာပြန်လေးချက်ပေးထားတာကိုအခုလောက်ကြည့်အခုရတဲ့ဟာမဟုတ်သေးတော့သိပြီးတော့လူတွေကမကြိုက်ကြဘူးအဲတော့တွေးကြည့်လို့ရှိရင်တော့ပြန်လေးချက်ကတကယ်ပြန်လေးချက်ကဝေးတော့သူကသိပြီးတော့အာမဆက်ချင်တာပါ ကိုလို့အခုရမှာအခုရတာတွေ့မှာအခုချက်ချင်းရမှာဆိုတော့ချက်ကြတာပါတကယ်အစ်အနှစ်သာရကိုနောက်တော်တော်လေးကြောင်ရတဲ့ဟာဆိုတော့သူရတိတ်ဆုံးဝင်လာတာပါဒီမှာတုံးထားတာကအတ္တပိအတ္တပအပူတကြီးအဆိုင်ခုရှိရမယ်အားဆိုင်ရမယ်ပေါ့ စัจ jit သဘောကတော့ဟောကစိတ်ဆက်ပြီးတော့ဖုံးပေါ်လာလို့ရှိရင်ပေါ်လာတဲ့သဘောတည်းတည်းဒီဖောင်းမှုစီပုံမဖုံးခေါ်တဲ့တောင့်တင်းတဲ့ဇီဝတွေတတိကလေးကပ်ရောက်သွားအောင်တွန်းအားပေးရတဲ့ဘုရားပြတော်အေးစစ်စစ်နဲ့တွန်းအားပေးလို့ရအောင်စိတ်ဝိရိယမျိုးဆိုတာဘုရားပြတွန်းအားပေးပါတဲ့ တစ်ချက်ပေါ်လို့တစ်ချက်တွန်းပြလိုက်လို့ရှိရင်အဲ့ဒီဟာအဲ့ဒီပူပြင်းအားသက်မှုဟာအားသက်သူပိုင်သွားတာပဲအဲ့ဒါအတ္တတိခေါ်တဲ့နောက်တစ်ချက်ပေါင်းလာလို့ရှိရင်လည်းအဲ့ဒီဟာအဲ့ဒီစီရောက်သွားအားသက်ရင်အဲ့ဒါအတ္တဘတ်တစ်ခုပိုင်သွားတာပဲနောက်ဖောင်းနေဖောင်းနေပေါ်လေအဲ့ဒီစီရောက်လို့အားသက်လို့ရှိရင်အတ္တပါလေးတွေကများလာတာပေါ့ အဲဒီအတ္တပါဠိတွေများလာတာအတ္တပြည့်ခေါ်တာပဲပင်လက်ဆိုင်တာကလည်းပင်လက်ပင်လက်ပေါ်လေအဲ့ဒီဒီတတိလေးကတော့အောင်ဘုရားပြင်းအားချက်ခုတခါပိတ်တခါဆိုင်တခါပိတ်တခါဆိုင်အချိန်ရင်တုံးပင်ရောလည်းချင်းအချိန်ရင်အဲ့ဒီဘုံကိုအားဆိုင်တာနောက်စိတ်တော့ပင်လက်ဘုံကတတိလေးကတော့လေဟွန်းထိတ်ကောင်းတာတော့အဲ့ဒီလိုဘုရားပြင်းအားဆိုင်မှုရှိပါတဲ့ အဲဒီအပူရပြင်းအဆက်ကိုရှိတာကိုပဲအဲဒါလေးပေါ်လာတာကိုပဲအနုပသနာဖြစ်တော့တာပါပဲကလေးရဲ့ဒုပိတံကစားကလေးပေါ့ဒုပိတံကစားတဲ့အခါမှာကိမတ်တို့ကိမအောင်ပေါ့လေအားဆက်ရတယ်အားဆက်အောင်ကိမတ်တို့ကြီး ထိတာဆိုတော့ရော့နေရင်မထိဘူးအစိပ်ပါများလို့ရှိလို့ရှိရင်လွယ်သွားချော်သွားရောအဲ့ဒီလိုကြည့်အောင်အလောတော်လေးဖြစ်ဖို့ရန်အတွက်ချိန်နဲ့ချိန်ရတယ်ဒီချိန်ပြီးတော့အားတက်ပြီးတော့ပြစ်ပါမှပြစ်မှတိုးစီကိုတရားပြစ်လိုက်တဲ့တိုးကတဲ့တဲ့ကြည့်မှတ်နိုင်တာအဲ့ဒီဘောတော်နဲ့တူရတာ ဒီဥဒိတမှာတော့ဆံသဘောကိုမပြပါဘူးဥဒိတဆိုတာအရှင်းပဲပြတာပဲနောက်ပိုင်းနိဒိတမှာတော့သက္ကိရှိပါအကြောင်းတရားကိုချက်ပြီးတော့မြတ်စွာဘုရားဟောတဲ့အခါဥဒေဝဆိုတာပတိတိကဧကကရာလေဒါလေးကြားတဲ့ကြောင့်ဝုတက်ထည့်ပြောထားပါတယ်လို့ကြည့်ဝုတက်ကဆိုတာ ရွယ်တဲ့ချိန်နဲ့မှန်းလာပါပဲဆိုတော့ဘုံကကိုပြည့်မြတ်ပြည့်ရတဲ့ပြည့်မှတ်စီပေါ့လေအဘိုလ်ကြီးအဲ့ဒီစိတ္တိလေးကတော့အောင်အားဆက်ရတယ်လို့လုံလို့ရှိရင်လောနေတယ်လုံလို့ရှိရင်မပြီးဘူးအလိုတော်လေးဖြစ်အောင်ဆိုပြီးတော့ပေါ့လေချိန်ရတယ်ကျွယ်စုရတယ်ကျွယ်တယ်ဆိုတာကဥတ္တစုတယ်ဆိုတာက ဆံသဘောပေါ်သူ့ဆိုင်တယ်တော့အဲဒီရွယ်စုတဲ့သဘောလေးလည်းပါရပါတယ်ချိန်ရွယ်တဲ့သဘောလေးလည်းပါရပါတယ်အဲတော့ပုရိပြေဖောင်းရစီပင်ရစီဘောလေးတော့အားဆိုင်တော့ဒီအရပဲရွယ်ချိန်ပြီးတော့ရုံလေးရောက်တယ်လေးကျက်ပြီးဆိုလို့ရှိရင်ထပ်ကြည့်ရတာပဲပုံမိတက်မိသွားတာပဲဒီမှာ ကြီးကြီးကြီးဖြစ်သွားတာပဲအဲဒါဝိจารခေါ်တယ်ဒုက္ခတံကစားတဲ့အခါမှာခိမတ်အခန္ဓာပေါ်လေကောလားခန္ဓာကိုချိန်ပြီးတော့အားစိတ်တွေကတက်လက်တီးပေါ်ရင်จิตကအားရသွားတာပျော်သွားတာရှင်သွားတာဝမ်းသာသွားတာအဲ့ဒီလိုမျိုးပေါ့ယောဂီတွေကအဲ့ဒီတိုင်းသာလုပ်ကြည့်ဒီလိုဝမ်းသာမှုလေးတွေကြိုးစုံမှုလေးတွေချမ်းသာမှုလေးတွေဖြစ်လာမှာပါ ပြုလုပ်ဖောင်းဖွယ်မှုရှိခွဲအာရုံသည်အားဆိုင်ပြီးတော့စိတ်စီစိတ်ကတတိယတတ်တာပဲချိန်ပြီးတော့တဲ့ပြီးဆိုလို့ရှိရင်တော်တော်လေးအလေးချိန်ရလာတဲ့အခါမှာတတိကလေးကဆွဲပြင်းလာတယ်ဟင်းပဋ္ဌာန်းသာအဲမှာဆွဲပြင်းလာတယ်ကတ်လာတယ်ခိုင်းလာတယ် အဲ့ဒီဒီလေးဖြစ်တယ်ပထမတော့ဒီလေးပေါ့ဒီမှာအဲ့ဒီရှိတယ်အဲ့ဒါသတိမှာခေါ်တာပဲဒီလေးရှိတော့သတိမှာပဲတော့ဒီရှိတော့ဒါဒီယောဂီပိုင်လာပဲဒီဒီလေးကိုဒီမှုစရာကောင်းတဲ့ဒီလေးပေါ့လေဟွန်းချိန်တက်တက်တကလည်းရှိတာပဲတော့လာရပုံပုံအာယုံမှာကတ်တယ်ဆိုတော့ဒီစိတ်ကဘယ်မှမပြေတော့ဘူး ဒီမှာဆက်ကြတော့ခဏိကသမာဓိလည်းအလိုလိုပါသွားတာတတိကိုပြောလိုက်ခြင်းဖြင့်သမာဓိလည်းအလိုလိုရပြီးတော့ဖြစ်သွားတယ်အချင်းချင်းပြောတဲ့ကိစ္စဆိုတော့တိတ်အခြေချက်လို့ရဟုတ်တယ်မလားဟောတတိလေးကတော့ဒီလေးရှိတော့တာအဲ့ဒီတတိလေးရှိနေတာအနုပဒနာခေါ်တာပဲအားဆိုင်သေးတယ်လို့ချိန်နောက်ဆိုင်သေးတယ်လို့ကောင်းဖွယ်မှုရှုခွဲအာရုံမှာကာယမှာကတ်သွားတာတဲ့ တတိလေးဖြစ်ပြီးတော့အယူမှာစိုက်ကြပါလားကပ်ပြီးတော့ကြည်နေတာကတတိအဲဒီတော့မှစိုက်ကြနေတာကသမာဓိလို့ဖြစ်သွားတာပဲအဲဒါလေးကိုအားကောင်းလာလို့ရှိရင်သံပကြေညဆိုတာပါသံပဇာနာဆိုတာပါကြည့်လာတာပဲဟုတ်လားတောက်လေစီကြတော့တောက်မှတင်းလေစီရောက်တော့တင်းမှရွေးလေစီရောက်တော့ရွေးလှုပ်လေစီရောက်တော့လှုပ်တာလေးတွေသဘာဝလေးတွေကြည့်လာတာပဲ ဒါကာယရှိကိုသိတာလားဝါယောကာယကိုသိတာအမှန်ဝါလို့ဟုတ်ဘူးတုံးတဲ့သိတာကြီးပေါင်းစုပြီးတော့သိတာခါသိတာလားမင်းတင်ရှားတာတော့ပါချင်ညပါချင်ညအချင်ညဆိုတာသိတာပေါ့ဒါသိတာကဆံချင်ညဆံကမမှန်ကန်ကန်သိတာဟိုစာပေရသိတာမဟုတ် ဟိုကတကယ်သိတာဟုတ်သဘောမရှိဘူးသူကသိစားသိတာမဟုတ်ဘူးတွေးခေါ်သိတာမဟုတ်ဘူးအခုလိုအားတွေထုတ်လို့ဟိုသမကံကအဲ့ဒီစီတောင်းကျင်းတဲ့စီရောက်သွားလို့သုတ်တဲ့စီရောက်သွားလို့ဒါတကယ်သိတာပဲအဲ့ဒါစံပညာဆိုတာမှန်မှန်ကန်ကြည့်တာတဲ့ဒီလိုကောင်းတာလေးကတစ်စိတ်တစ်ပိုင်းကြည့်တာမဟုတ်အကုန်လုံးဆုံးငုံငုံကြည့်တာ စံကျင်ရပြည့်ပြည့်စုံစုံကြည့်တာတဲ့အဲလိုကြည့်ရတာပဲဆရာတို့လည်းကြည့်တာမဟုတ်စာတို့လည်းကြည့်တာမဟုတ်ဆံကိုယ်တိုင်ကိုယ်တိုင်ကြည့်တာဟွန်းအဲဒါစံကျင်ရခေါ်တယ်စံကျင်ရတာအတိပါပဲအဲလိုကြည့်တဲ့နေရာမှာလည်းပုံနာတွေမှလိုက်စေတောက်တဲ့လက်ဆက်ပါတွေအခုကြီးတစ်ခုကြီးကွဲနေတယ် ခါတခါတောင်းတာတစ်ခါတခါတင်းတာတစ်ခါတခါလှုပ်တာရောတာပြီးတော့တောင်းတဲ့တင်းတာရုပ်တရားလေးရုပ်တရားအဲ့ဒါလေးတိတိသွားတာကနတရားဆိုတာဒီလိုပဲကိုယ်ပြောသိတာပဲအဲ့ဒါပတ်ချိန်ညခေါ်တယ်ကိုယ်ပြောတာခြားခြားနာနာကိုရုပ်တရားအတိနတရားခွဲခြားပြီးတော့သိလိုက်တာတဲ့အဲ့ဒီအတိဟာတုတ္တတိတဲ့စာတိတဲ့ သူကပို့ထူးကြတယ်စဉ်းစားကြည့်တယ်ထူးကြတယ်ဒါမလို့ပဋ္ဌိညတုတ္တတိစိတ်ဓာတိတွေးခေါ်ကြည့်တဲ့ကိုထူးကြတဲ့အဒီအဲ့လိုဆိုတာပါတယ်ဒီမှာမြတ်စွာဘုရားစကားထုတ်တဲ့နေရာမှာတိတ်ဖြောက်တဲ့ဒီနေရာမှာအဲ့လိုကြည့်လိုက်တော့ဒီမှာအဲ့လိုအားစိတ်တလို့ချိန်သားကြိုက်ကြည့်တလို့ရှုခွေအောင်မှာ စိတ်ကလေးကပ်စိုက်ချပြီးတော့ကြည်ကြည်နေတာတဲ့အဲအနုပသနာခေါ်တာပဲအဲဒီရှိတဲ့ပုဂ္ဂိုလ်အနုပသီလို့ခေါ်ပါတယ်ကောသဗ္ဗတတ္တရှုလေရှိသူတဲ့ရှုမှုရှိသူတဲ့ရှုနေသူပေါ့တယ် ကိစ္စတွေမှာအားစိုက်လို့ရှိရင်ကိုယ်အားစိုက်ရင်ကိုယ်အားရော့တယ်။စိတ်အားစိုက်လို့ရှိရင်စိတ်အားရော့တယ်။အားရတော့ပင်မလွမ်းနေတယ်။နားရတယ်။ခုတရားကတော့ဒီလိုကိုယ်ပင်မနာတွေစိတ်ပင်မနာတွေဒါတွေတွက်မရဘူး။မနာတော့လုံနိုင်မှနာတော့မှတ်နိုင်မှတတဝလုံးလောက်ရဆိုအပူဓာအမြဲတမ်းပြေးနိုင်မှာ လဲအခုတော့ပြောလို့ရှိရင်ဟိုပတိအိုးများလို့ပါလေပတိတွေတောင်းသွားရင်ဒီအင်းရဲ့အများသာနှုတ်ထားတော့လေနော်စိတ်ကအများသာလဲနေပါတော့စိတ်အများသာလဲနေပြီဆိုလို့ရှိရင်ပတိအိုးရဲ့ခါဆာရှင်ရောလီတို့ကသူဝင်နေတာပဲတတိယဆာရှင်ကောင်းပြီဆိုလို့ရှိရင် ဆက်ထူရတော့လည်းလွယ်တယ်။မိလည်းပဲလိုလိုရတယ်အခြားခြားလိုတာတွေဆိုလို့ချင်းဒီပတိဥပရတာပဲ။ဒီတော့ပတိမတောင်းရအောင်ဆက်လည်းပတ်ချင်းအားချင်းဒီရောပါပါလိပတိဥရောအခြားချင်းလည်းဝင်တယ်လို့ပါလိ။ခြားချင်းတွေဝင်လို့ရှိရင်ခြားချင်းဝင်တဲ့ပတိဥကအတုံးဝင်တယ်လို့ပါလိ။ဒါလိုပါပဲ။ရုပ်ရည်ပေါ်တဲ့အာယုံကိုမလွတ်တမ်းမှတ်နိုင်မှာခုန ခြားခြင်းအားဒီဝင်လားစိတ်ရထားလို့ရှိရင်ပတိတိတောင်းသွားတယ်နောက်ဆက်နှိုးလို့မရတော့ဘူးပြန်ပြီးတော့အတိတ်စိတ်ပြန်နှိုးရတော့တက်တာဘူးဒါတို့အကြောင်းလာပြီးတော့နောက်နေ့ကြာမှာပဲရှင်းလင်းပြီးတော့ပြပါတော့မယ်ဒီရတော့တဏှာကြီးကျော်သွားတော့မဟုတ်လို့ဒီမှာပဲရက်ကြအောင်ဆို